သာသနာတော်နှစ်2565နှစ်ကောဇာတက္ကရာ1383ခုနှစ်တပေါင်းလဆန်း2ရက်2022ခုနှစ်ပါလ3ရက်ကြာသပတေးနေ့၌အွန်လိုင်းမှာဟောကြားအပ်သောပအိမလုံးချင်သူတေမိကုမာရအကြောင်းတရားဒေသနာတော် တန်တရားနဲ့နိဗ္ဗာန်အကြောင်းဟောလို့ပြီးသွားတော့ဒီနေ့ဇတ်တော်ကြီးဆက်ဝဲတဲ့ကပထမဆုံးမူကပက္ခကိုမူကပက္ခဆက်ညမပြေမှာတော့တေမိယဆက်လို့လည်းသိကြတယ်အဲဒီဆက်ကိုပိုင်းပိုင်းပြီးတော့ နေ့စပြီးတော့ဟောပြီးပါဒီဇတ်မှာမတ္တဝေရတွေများစွာရှိလို့လောကမှာလူဘဝမှာကြုံတွေ့ရတဲ့အခြေအနေတွေဘဝနဲ့နှိစက်တဲ့ဖြစ်ပျက်တွေအကြောင်းကိုသိရှိနားလည်ဖို့အတွက်ရှင်မင်းမလုံးချင်သူတေမိယကုမာရာ ဒီဆက်လမ်းလေးကိုစပြီးတော့ပြောကြရအောင်ကာတိတိုင်းဒီကနေ့လည်းကာတိလို့ပဲခေါ်ပါတယ်အိန္ဒိယနိုင်ငံမှာသူတို့အတန်တွဲနဲ့ကြတော့ကာရှိလို့ခေါ်တယ်ဒီနေ့လည်းရှိတာပဲအဲဒီမှာကာတိတိုင်းဆိုနော်အဲ့ဒီကာတိတိုင်းပါရဏတိပြည်ကာတိဘယင်က ထိနန်အုပ်ချုပ်မင်းလုပ်ပြီးတော့နေတယ်အိန္ဒိယခေါ်တဲ့ခေါ်မဲ့ဆိုရင်မဟာရာဇာလို့ခေါ်တယ်မဟာရာဇာဆိုပြီးတော့အခုပါရဏတိမဟာရာဇာခုလည်းရှိတာပဲသူတို့စီမှာအင်္ဂလိပ်လက်ထက်ကဒေသအသီးသီးမှာသူသူနေရာနဲ့သူအုပ်စိုးတာဗမာပြည်လူပေါ့အင်းဝါကတမင်းအသာဝရိယတမင်း ဒီလိုခွဲပြီးတော့အုပ်ဆိုးတယ်လို့ပဲအိန္ဒိယနိုင်ငံမှာလည်းပဲတရားတစ်ပါးသောမင်းနေဆိုတာအိန္ဒိယနိုင်ငံကိုပြောတာပဲပမာပြည့်ပါရမဟုတ်ဘူးတရားတစ်ပါးသောမင်းဆိုတာအိန္ဒိယနိုင်ငံမင်းနေအဲသူတို့နိုင်ငံမှာဂဏိတိအောင်မဟာရာဇာလို့ပဲခေါ်တယ်မဟာရာဇာဆိုအဲ့ဒီကာတိတိုင်းကကာတိပရင် အုပ်ချုပ်နေတဲ့အချိန်ပေါ့အဲ့ဒီကတိပင်ရဲ့စန္ဒာတေဝီဆိုရက်ပြပြားကသားတော်လေးတစ်ပါးထွန်ကားလာတယ်ပြပြားမောင်မမိတ်တန်16000ရှိတဲ့ထဲက ဒီစန္ဒရိဝိမိဖုရားကပဲသားလေးရလာတဲ့အခါကျတော့တက်ပြေအုပ်ချုပ်တဲ့မင်းတွေမှာပါမထုံးကားလို့ရှိရင်လည်းမကြိုက်ကြဘူးမြန်လုံးအားကြည့်ပြန်တော့လေပြဿနာတက်တယ်မင်းတို့မင်းမှာဆိုရင်မင်းသားတွေများနေလို့ပြဿနာတက်တယ်လေအသာသမီးမထုံးကားတဲ့ဘင်းနေကြတော့လေ တိုင်းပြည်မွေဆက်ခံမဲ့ပုဂ္ဂိုလ်အတွက်လူတွေကစိတ်ပူကြပြန်တယ်။အဲ့တော့ကံကောင်းပြီးတော့ဆန္ဒလေးဝီဘီဘီအားကသားတော်လေးတစ်ပါးမွေဖွာလိုက်တယ်။တိုင်းပြည်ရဲ့အနာဂတ်အတွက်စိတ်ပူနေကြတဲ့ကာတိပီရင်ရောဘုမပရိသတ်တွေကရော စိတ်နှလုံးအေးချမ်းပြီးဝမ်းသာအားရဖြစ်ကြတယ်ထိနှံအမွေဆက်ခံမဲ့မင်းသားလေးတစ်ပါးရပြီဆိုတော့ဂျီနုဝမ်းသာကြတော့သူတို့ရဲ့စိတ်နှလုံးဟာပီတိနဲ့ဆွဖြန်းထားသလိုလန်းဆန်းကြတဲ့အတွက်တေမိယကုမာရလို့နာမည်ပေးတယ်တေမိယဆိုတာ ဆွတ်ဆူစေတယ်ခြောက်ကပ်ပြီးတော့မနေဘူးဒီမင်းသားလေးမွေးလိုက်တဲ့အခါပို့ပြီးတော့စိုးပြေးလာတယ်လို့ဆိုလို့တယ်ပေါ့နော်ရှေးဆိုတာကိုလည်းတေမိတေမတေမိယလို့ခေါ်တာအဲ့ဒါကြောင့်မို့လို့နှလုံးသားတွေဟာ၆ကပ်မနေပဲနဲ့စိုးပြေမှုကိုဖြစ်စေတတ်သောကြောင့်ဒီမင်းသားလေးကိုတေမိယကုမာရာလို့နာမည်ပေးတာမွေးတာအကောင်းပါပဲ ကျန်ကလက္ခဏာနဲ့ပြည့်စုံတဲ့မင်းသားလေးမွေးတာဆိုတော့တတိုင်းလုံးတစ်ပြည်လုံးဝမ်းမြောက်ဝမ်းသာဖြစ်ကြတယ်တလာသာအရွယ်ရောက်တဲ့အခါကျတော့သားတော်လေးကိုအဝတ်တန်းစာလှလှပါပါလေးဆင်းပြီးတော့ပြပြာကြီးကဘုရင်စံမြန်တဲ့နန်းတော်ကိုသွားပြီး ဒီသားလေးကိုဘရင်စီပို့ထားတယ်တလသားဆိုတော့ဘရင်ဘရင်ခြိဖို့ရအတွက်ပို့လိုက်တာပေါ့နော်အဲ့ဒီမှာဘရင်ကခြိပွေ့ပြီးတော့ထားတဲ့အချိန်မှာတိုင်းပြည်ကိစ္စစီမံစရာတခုပေါ်လာတယ်ဘင်းရဲ့ဓမ္မတော်တွေကရှားသောသားလေးယောက်ကိုခေါ်လာတယ်ရှားသောသားလေးယောက် ပြစ်မှုကျူးလွန်တဲ့ရာဇဝတ်သား၄ယောက်ပါရီပါရီကျူးလွန်ပါတယ်လို့ဆိုဘုရင်ကြီးရှင်တန်တော်တင်တဲ့အခါဘုရင်ရဲ့အဆုံးဖြတ်ကိုလာခံကြအဲ့ဒီမှာရာဇဝတ်သား၄ယောက်ကိုဘုရင်ကအသီးသီးသူတို့ပြစ်မှုအလိုက်အမိန့်ချတယ်အေးဒီပထမလူတယောက်ကိုတော့ဆူးရှိတဲ့ကျိန်လုံးနဲ့အချက်တစ်ထောင်ရိုက် ပြစ်ဒဏ်ပေးတာချိန်တန်ပေးတယ်ဆိုတာဒီကနေ့ခေတ်မှာတောင်မှပဲအင်ဒိုနီးရှားတို့မလေးရှားတို့စင်ကာပူတို့မှာရှိသေးတယ်ကနေ့ထိနော်ချိန်တန်ပေးတယ်ဆိုတာအကိုရီးယားဒီမှာလည်းရှိပုံရတယ်အဲ့ဒီမှာဒီမှာဆူကကြည်ဒီချိန်လုံးကအဲ့ဒီဘယင်းလေးလက်ထက်ကဆူးရှိသောချိန်လုံးဆိုတော့ဘယ်လောက်နာလိုက်မလဲစဉ်းစားကြည့်ပေါ့နော် ကျိန်ကစူးပါရလားသို့မဟုတ်ကျိန်တို့ကိုစူးလေးတွေတတ်ထားတဲ့ကျိန်လုံးဖြစ်အချွန်လေးတွေတတ်ထားတဲ့ကျိန်လုံးနဲ့စူးရှိသောကျိန်လုံးဖြင့်အချက်တစ်ထောင်ရိုက်ဖို့အမိန့်ချတယ်။နောက်ဒုတိယရာဇောသားကိုတော့တန်ချေချင်းခတ်ပြီးထောင်ထဲသွင်းထားလိုက်တယ်။သူတို့မိန့်ချတယ်။တတိယရာဇောသားကြတော့ သူတကိုယ်လုံးလှမ်းနဲ့ထိုးဖို့အမိန့်ချတယ်သရုတ်ထရာဇဝသားတော့ကားစဉ်တင်ထားဖို့အမိန့်ချလိုက်တယ်အဲ့တော့သူတို့ပြစ်မှုအားလျော်စွာဖခင်ကချက်ချင်းစီရင်ချက်ချလိုက်တာရာဇဝသားလေးယောက်အဲ့လိုစီရင်ချက်ချတဲ့ဟာကိုကြားရတော့ဒီမင်းသားလေးကစကားမပြတ်တတ်ပေမဲ့သူကဒါတွေကြားတာ ကြားလိုက်တော့သူကအတော်ကိုစိတ်ထဲမှာကြောက်ကြောက်ရွံ့တုန်လှုပ်သွားတယ်ကြောက်ရွံ့တုန်လှုပ်သွားပြီးတော့ငါအဖေဟာငရဲကြမဲ့အလုပ်တွေလုပ်နေပါလားဆိုပြီးတော့သူဟာအတော်ကိုကြောက်ရွံ့တုန်လှုပ်သွားတယ်အဲ့ဒီရှားစောသားတွေကို ပြစ်မှုတွေချနေတဲ့ကြတော့အဲ့ဒါနဲ့စိတ်ထဲမှာအလုံးတုံလို့ခြောက်ချားပြီးတော့ဒီစိတ်ကအတော်ဆွဲလန်းသွားတယ်မင်းသားလေးမှာနောက်နေ့ကျတော့မင်းသားလေးကိုထီးပြူအောက်ကသူ့အိယာလေးပေါ်မှာတိတ်ထားပြီးဘောကထီးပြူတွေမို့ထားကြတယ်ပေါ့အဲ့ဒီလိုတိတ်ထားတဲ့အချိန်လေးမှာ နိုးလာတဲ့အခါမျက်လုံးဖွင့်ကြည့်အပေါ်ထီးဖြူတို့ခန္ဓာကြည့်ကြတဲ့အိယာမင်းစိုးရာသာအိမ်ကိုမြင်ရတဲ့အခါမှာသူစိတ်ထဲမှာမပြောဘူးဒီထီးဖြူတို့နန်းဆန်နေတဲ့အသွင်ပြင်းနေဒါတွေကိုကြည့်တဲ့အခါမှာသူစိတ်ထဲမှာ तू မပြောဘူးငါဘာလို့ဒီလို ဓမြအိမ်ဘေဘွားအမြန်ကဓမြအိမ်ကိုရောက်လာတာပါလေစောရခေဟိဘယင်နန်းတော်ကိုဒီဒီဓမြကြီးအိမ်ငါဘာလို့ဒီရောက်လာတာပါလေလို့ဒါတံဝေကညာဆိုတာဆက်ဆံမှုကတော့ရှိတယ်သူကဒီလူဆိုးကောင်းဆောင်ကြီးအိမ်ကိုငါဘယ်လိုလုပ်ပြီးဘေဘွားအမြန်ရောက်လာတာတော့လို့တွေးလိုက်တဲ့အခါမှာစာဒိဋ္ဌရညာရသွားတယ်လူဆိုတာတခါတလေကြရင် ဟိုချက်ချင်းကြီးသိတာမဟုတ်ပဲနဲ့အဲ့လိုဆက်ဆက်ပြီးတွေးအင်းကနေပြီးတော့ဘဝဟောင်းကိုပြန်သိသွားအဲ့ဒါကိုစာတိတ္တရညာလို့ခေါ်တယ်စာတိဆိုတာဖြစ်ခဲ့တဲ့ဘဝကိုတရပြန်လေအောင်မေးတဲ့ညာပြန်လေအောင်မေးတယ်အဲ့ဒီညာကပေါ်လာခဲ့တယ်ဘာလို့လို့ဆိုထီးပြူနဲ့ဒီလိုခန်းခန်းနာနာသူကနေခဲ့ဘူးတာကိုနေခဲ့ဘူးတော့ဒါတွေကြည့်ပြီးတော့ငါတိတ်တုံးကလည်း ဒီလိုနေခဲ့ဥပါတယ်ဒီအိမ်လိုဟာမျိုးငါဘာလို့ရောက်လာတာပါလဲဖားကြောင့်ဒီနေရာပြန်ရောက်လာတာပါလေဆိုပြီးတော့သာဒိတရညာရပြီးတော့ပြန်ကြည့်လိုက်တဲ့အခါမှာသူကအဲ့ဒီဗာရဏသီပြေမှာပဲနှစ်ပေါင်း20မင်းလုပ်ခဲ့မင်းလုပ်ခဲ့ဘူးတဲ့အရင်ဘဝတွေတော့တခုသောဘဝမှာမင်းလုပ်ခဲ့နှစ်ပေါင်း20အုပ်ဆိုးခဲ့ပြီး နှစ်ပေါင်း8000ဥရဒငရဲမှာငရဲခံခဲ့ရတယ်။ဥဒ္ဒတငရဲမှာငရဲခံ။အဲရှင်မင်းဆိုရမျိုးကတမှုဖြတ်မှုနဲ့ဟိုပြည်တံပေးရတာတွေလုံနေရတာဆိုတော့အပြစ်မကင်းဘူးပေါ့နော်။အဲ့လိုရာဇဝတ်သားတွေကို စ္စည်းဥစ္စာသိမ်းတာတို့တတ်တာဖြတ်တာတို့ခြေဖြတ်လက်ဖြတ်ဖြတ်တာတို့ဒီလိုရာဇိုးပြစ်မှုအလိုက်စီမံချက်ချတာတွေဆိုတော့သူ့ကြောင့်မို့လို့လူတွေတရားရလည်းမနေဘူးပေါ့တပည့်အုပ်ချုပ်တဲ့မင်းဆိုတော့တရားသဖြင့်အုပ်ချုပ်တဲ့မင်းသာလင်ကောင်းရသူတည်းရောက်နိုင်တယ်အဲ့လိုတတ်ချင်းဖြတ်ချင်းနဲ့အုပ်ဆိုးတဲ့မင်းမျိုးဆိုရင်ကတော့နေရကြနိုင်တာပေါ့ သူလုပ်တဲ့လုပ်တွေကလည်းကောင်းတဲ့လုပ်မှမဟုတ်ဘူးစကြဝဠာမင်းတို့လိုငါးပါးသီလနဲ့အုပ်ချုပ်တဲ့ဘုရင်မျိုးလူဆိုးသခိုးပဒမတဲတဲ့ခင်မျိုးမှာဘုရင်လုပ်တဲ့ပုဂ္ဂိုလ်တွေကတော့ကောင်းသူတိကိုရောက်တယ်စကြဝဠာမင်းခေတ်ဆိုလူတွေကလည်းကောင်းတယ်ဘုရင်ကလည်းကောင်းတယ်ဥပဒေတွေများများမရှိဘူးငါးမျိုးတည်းပဲသူများသက်မတတ်ကြနဲ့ သူရဥစ္စာမတရားမယူကြနဲ့သူတော်ဘာသာမယမပြစ်မှားကြနဲ့လိမ့်လဲလှီးပြားပြီးမပြောကြနဲ့သေရဲ့မတော့ကြနဲ့လို့ဒီ၅မျိုးပဲလဲလဲပြီးတော့သတိပေးပြီးအုပ်ချုပ်တာတရားသဖြင့်အုပ်ချုပ်တာဆင်းရဲတဲ့လူတွေကိုထောက်ပံ့တယ်တိုင်းပြည်အတွင်းမှာမတရားမှုတွေမဖြစ်အောင်ထိမ့်သိမ့်ပေးတယ်အဲ့ဒါလို့နီးတွေနဲ့ အုပ်ချုပ်တဲ့ဘုရင်တွေကတော့ကာသဂတိဘုံရောက်တယ်အဲလိုမဟုတ်ဘဲနဲ့ရှားဆိုသားတွေနဲ့ပြစ်မှုတွေကိုခုလိုစီမံချက်တွေချတယ်ချိန်တန်ချတယ်လှန်နဲ့ထိုးတယ်ကားစဉ်တင်နဲ့ခေါင်းဖြတ်သက်စီလို့မိပေးတယ်အဲလိုပြစ်ဒဏ်တွေချတဲ့ဘုရင်ဘုရားမှာဒီကာတိတိုင်းမှာပဲဒီဗာရဏသီပြည်မှာပဲလွန်ခဲ့တဲ့ဘဝတွေတုန်းက နှစ်ပေါင်း20သူကဘယင်လောက်ခဲ့တာအဲ့ဒါကောင်းနဲ့သွားပေါ်တာပြန်သတိရလာအဲ့ဒီကနေဆက်တွေးလိုက်တဲ့ကဘယင်လောက်ပြီးသေးတော့ဘယ်အောင်တုံဆိုရင်ငရဲကြီးရှစ်တက်နာကဥဒ္ဒရာငရဲမှာသွားပြီးတော့အနှစ်8000နဲ့ငရဲခံရတယ်ဒီပြစ်မှုတွေကိုပြန်ခံရတယ်လို့ဆိုတော့အဲ့ဒါလို့ဘဝခྱི་ဖြတ်တန်းခဲ့တဲ့ သူကြောက်ရွံ့နဲ့သူမဖြစ်ချင်တဲ့ဒီလူဆိုးသခိုးရဲ့အိမ်ကိုသူဘလို့လို့ပြီးရောက်လာတာတော့လို့ဆိုပြီးတော့တွေးတော့ပြီးတော့စိတ်ထဲမှာအမှန်တမ်းထိကြိုက်တယ်အဲ့ဒါတွေတွေးပြီးတော့တိတ်ကိုကြောက်သွားတယ်သူကဘယ်နည်းနဲ့ငါလွတ်မြောက်အောင်လုပ်ရပါမလဲလို့အကြံထုတ်နေတာတလားသားပဲရှိသေးတာအဲ့ဒီချိန်မှာနော်စိတ်ထဲမှာသူစိတ်ထဲမှာအဲ့လိုဖြစ် အဲ့လိုစိတ်ထဲကကြံတွေးနေတဲ့အခါမှာသူ့ပေါ်မိုးထားတဲ့ ठी view မှာစောင့်တဲ့နတ်သမီးအဲ့ဒီ ठी view စောင့်နတ်သမီးကနေပြီးတော့သူကမဆလမကန်ဘဝတွေမှာ အမေတော်ခဲ့ဘူးတဲ့အမေတော်ခဲ့ဘူးတဲ့ဆိုတော့တန်ရောစင်ရှိတယ်ပေါ့နော် ဒီမင်းသားလေးဟာမျက်နှာပြက်ပြီးတော့စိတ်နှလုံးညှိုးနွမ်းနေတာကိုသိတယ်သိတဲ့အခါမှာသူဘာကြောင့်ဒီလိုဖြစ်တာတော့ဆိုတာဒီအိမ်ကိုသူလူလာဖြစ်လို့စိတ်ထဲကမကြေမနပ်ဖြစ်တယ်ဆိုတာကိုသိတော့ ဘယ်လိုလုပ်ပြီးလွတ်ရမလဲလို့ဆိုတာကိုနတ်သမီးကအကြံပေးတယ်တဲ့သူဒီလိုအိမ်မျိုးကလွတ်တဲ့နေ့ရှိပါတယ်ဆိုပြီးသူ့ကိုအာဘိစကားပြောတာဘာပြောတော့ဆိုမာပန္ဒိစယံဝိဘဝေယမင်းတသိလိမ္မာအကြောင်းကိုဘယ်သူမှမပြနဲ့ငါသားမင်းတသိလိမ္မာအကြောင်းကိုဘယ်သူမှမပြနဲ့ မင်းအသိဉာဏ်ရှိတယ် bright ဖြစ်တယ်ဆိုတာဘယ်သူမှမသိစေနဲ့ဆိုလိုတာစွန့်ရောင်အာရောင်နာမကြရအောင်ဆောင်းထားနော်စွန့်အာနာမကြစွန့်တယ်ဆိုတာမသွားလားမသွားနိုင်မလားနိုင်မတန်ဆွမ်းပေါ့အာရဲဆိုတာတကမပြောနိုင်တာနာမကြတာတော့ပဋိဒါလို့ခေါ်တယ် အတမ်းမကြတာအဲ့ဒီဆွန့်အားနာမကြအောင်ဆောင်းနေလိုက်မာပန္နိဆိုင်ယဝိပါဝေယမင်းတတိလိမ္မာတဲ့အနေထားမျိုးကိုဘယ်သူမှမပြနဲ့ဘာလကောပဝတဗ္ဗပါဠိနာအလုံးထဲမှာမင်းဟာဘာမှမသိမလိမ္မာတဲ့ လလဘိန်းတုံးရောင်ဆောင်းနေလိုက်သဗ္ဗေတံစနောသဘောစနောသဘောတံစနောဩစိနာတုငါသားအဲ့လိုနေပဲဆိုရင်မင်းကိုကြက်တည်းမရှိတဲ့လူဆုံးအားနာမကြမင်္ဂလာမရှိဘူးဆိုပြီးတော့မင်းကို တောကိုမောင်းထုတ်ကြလိုက်မယ်စွန့်ပစ်ကြလိုက်မယ်ဧဝံတဝအထောဘိတတိအဲ့ဒါဆိုရင်တော့မင်းဒီအိမ်ကလွတ်မြောက်ဖို့နိလန့်ရတယ်လို့ဆိုအနန္တမီးကအကြံပေးလိုက်တာလို့မင်းဒီအိမ်ကနေလွတ်မြောက်ခြင်းရင်တော့မင်း bright ဖြစ်တာတွေကိုမသိစေနဲ့ အဲ့တော့ဆွန်ညင်အောင်အာရင်အောင်နာမကြားရင်အောင်ဆောင်းနေအဲ့ဒါသာလို့ဆိုတော့ဒီကလေးလေးကနတ်သမီးကအကြံပေးတာကိုသူဝမ်းမြောက်ဝမ်းသာကျိုးဆိုလိုက်တယ်ကရောမိတေတံဝဆနံယမံပနတိတေဝတေနတ်သမီးစင်နတ်သမီးပြောတဲ့အတိုင်းလိုက်နာပါမယ်အထကမဟိ မေအမပဲတော့ဟာကျွန်ုပ်ရဲ့အကျိုးစီးပွားကိုလိုလားသူဖြစ်ပါတယ်ဟိတကာမတိတေဝတိရှင်နသမီးဟာကျွန်ုပ်ရဲ့အကျိုးစီးပွားကိုလိုလားသူပဲဖြစ်ပါတယ်သူပြောတဲ့အတိုင်းလိုက်နာပါမယ်လို့ဆိုတယ်အဋိဌာန်လိုက်တယ်အဲ့ဒီချိန်မှာဒီကလေးငယ်လေးကဘလို့အဋိဌာန်လိုက်တော့ဆိုတော့ဒီနေ့ကနေစပြီးတော့ မတန်ဆွမ်းတဲ့ပုံကိုယ်လိုနေမယ်ခြေလက်တွေမလှုပ်ဘူးမတန်ဆွမ်းတဲ့ပုံကိုယ်လုံးနေမယ်ဆွမ်းအနေတဲ့ပုံကိုယ်လိုအနေတဲ့ပုံကိုယ်လိုနေမယ်နားမကြားကြအောင်ဆောင်းနေမယ်ထီသုံးချက်ကိုအဋိဌံလိုက်တယ်သူဟာဘယ်တော့မှဒီတန်ဆွမ်းတဲ့ပုံကိုယ်ဆိုတာမပြမဖြစ်เสียရဘူး မသိเสียဘူးသူတန်ဆွမ်းတယ်ဆိုတာမသိเสียဘူးသူနားကြတယ်ဆိုတာမသိเสียဘူးသူစကားပြောရတယ်ဆိုတာလည်းမသိเสียဘူးအလုံးဝစီဘိတ်ကျင့်တာပေါ့နော်ဝစီဘိတ်တွေမကဘူးဆိုကိုလည်းလှုပ်ရှားမှုရောပါရောအကုန်လုံးဆွန့်အားနာမကြဒီအကျင့်ကိုကျင့်လိုက်တာ အဋိဌာန်ပြီးတော့သူကအတနှစ်သားအရွယ်မှပဲအဲ့ဒီချိန်မှာလာလာအရွယ်လောက်ကစပြီးတော့သူဒီတိုင်းနေလိုက်တာအဲ့တော့ဒီမင်းသားလေးမွေးဖွားလာတဲ့အခါမှာအမတ်900ရဲ့အိမ်မှာလည်းပဲအသီးသီးအမတ်ဒီမှာသားလေးတွေမွေးတယ်တပြိုင်တည်းမွေးဖွားလာတာ900ရှိတယ်။ဘီရင်ကြီးက မင်းသားလေးဖော်ရအောင်ဆိုပြီးတော့အမတ်သား900ကိုလည်းပဲအဝတ်တစားလေးပေးပြီးတော့နန်းတော်ခေါ်ထားတယ်ဒီကလေးတွေအားလုံးကိုပဲနန်းတော်ကကျွေးမွေးဆောင်ရှောက်ထားတယ်မင်းသားလေးမပြင်းရအောင်ဆိုပြီးတော့ရွယ်သူကလေးတွေကိုအကုန်လုံးနန်းတော်မှာစုထားလိုက်စာတူသွားတူလာတူတကယ်ချင်းပေါင်းသင်းနေနဲ့ပျော်ရအောင်လို့ဆိုပြီးတော့ နန်းတော်ထဲမှာဒီကလေးတွေကိုထားတယ်နှုတ်ဒိန်းနေနဲ့အထိန်တော်တွေနဲ့မပြင်းရအောင်အဲ့လိုစီမံပေးထားတယ်ပေါ့နော်အဲ့ဒီကလေးလေးကိုဒီစောင့်ကြည့်နေတဲ့အချိန်မှာခါတိုင်းကလေးတွေကနှိုးစာလို့ငိုကြတာတို့သူကြည့်ရင်ငိုလည်းမငိုဘူး အဲ့ဒီရက်ကစားပြီးသူငိုလည်းမငိုထားထားတဲ့အတိုင်းပဲလှုပ်လည်းမလှုပ်ဘူးငိုလည်းမငိုဘူးလှုပ်လည်းမလှုပ်ဘူးဘေးကအတန်းလေးကြားလဲသူကကြည့်လည်းမကြည့်ဘူးလှဲ့လဲတော့ပုံစံကသူကနားမကြဘူးနော်စကားမပြောတတ်ဘူးမတန်ဆွမ်းမှုဆိုတဲ့အနေထားမျိုးတိုင်သူကနေတယ်ခြားခြားထားတဲ့နေရာပဲနေတယ်တနေ့ကုန်နှုံးမတိုက်ပဲထားလဲပဲ လှုပ်ရှားတယ်လို့မဟုတ်ကျန်တဲ့ကလေးတွေကငိုကြတယ်အော်ကြတယ်တောင်းကြတယ်ငိုရကြတယ်ဒီမင်းသားတွေကငိုတယ်လို့ကိုမရှိဘူးထထတဲ့အတိုင်းနေတော့သို့တော့သူ့အကဲခတ်နေကြတော့ကြည့်တဲ့ပုဂ္ဂိုလ်တွေကဒါမတန်ဆွမ်းလည်းမဟုတ်ဘူးလက်တွေခြေတွေကြည့်မတန်ဆွမ်းနဲ့လည်းမဟုတ်ဘူးဆွမ်းအားနာမကြတဲ့အနေထားမျိုးလည်းမရှိဘူးပေါ့ နားမကြတဲ့အနေထားလည်းမရှိဘူးအကုန်လုံးဟာပုံပန်းတဏ္ဍာကအကုန်ကောင်းနေတဲ့ပုံကြီးပဲဘာကြောင့်မလဲဆိုပြီးတော့စဉ်းစားရကြတယ်ဒီကလေးလေးကထားထားတဲ့အတိုင်းပဲဒီမင်းသားလေးကနေတော့ဒါနဲ့အမတ်တွေကအကြံပေးတယ်နှုတ်ဖြတ်ကြည့်ပါသူစားရင်မကစားလို့ရှင်တော့ငိုမှာပဲအဲနှုတ်ဖြတ်ကြည့်မယ်ဆို တရလောက်နိုးမတက်ပဲထားတယ်ကျန်တဲ့ကလေးတွေနဲ့တူတူပဲနိုးမတိုက်ပဲထားတယ်ကျန်တဲ့အကောင်တွေကတော့ငိုလိုက်ကြတာတနန်းတော်လုံးဆူးညံ့တယ်သူ့ကြည့်တော့ဒီတိုင်းပဲနိုးမတိုက်ပဲထားလဲဒီတိုင်းပဲတရမတိုက်နောက်ရက်တွေလဲအဲ့လိုစမ်းတတ်တယ်စမ်းတတ်ကြည့်တော့သူကတော့ အခြေအနေမပြတ်ဘူးအခြေအနေမပြတ်ဘူးအဲ့လိုပဲနေတာအမျိုးမျိုးစမ်းလိုက်တာ တနစ်သားရွယ်မှာလုံးမတိုက်ဖယ်နဲ့ပြစ်ထားတာနဲ့အရင်စပြီးတော့စမ်းလိုက်တယ်ပေါ့နော်စမ်းလိုက်တော့ဘလို့မှသူ့ရဲ့အခြေအနေတွေကပေါ်ပြီးတော့မလာဘူး ပေါ်မလာဘူးတခြားကလေးတွေကတော့ငိုကြအော်ကြဟစ်ကြနဲ့နေကြတယ်အဲ့ဒါနဲ့လာသားအရွယ်ကနေတဖြည်းဖြည်းတနှစ်သားအရွယ်ရောက်လာခဲ့တာပေါ့စံတခံရတယ်တရချားလို့တိုက်တယ်နို့ မိဘကပဲမနေနိုင်လို့အထိန်တော်တွေကမနိုးနိုင်လို့နှုတ်တိတ်ချိန်နှုတ်တိုက်ချိန်တန်းနေပြီသူကမတောင်းလည်းပဲတဏှာရနဲ့သွားတိုင်လိုက်ကြတယ်အဲ့ဒါလိုနဲ့တနှစ်သားဘဝရောက်သွားတာသူကတနှစ်သားဘဝရောက်ပြီးတော့အမတ်တွေနဲ့တခါစီဝေးကြတယ် ဒီကလေးဟာကြည့်ရတာဆောင်းအနာမကြလည်းမဟုတ်ဘူးသူ့ရဲ့ခြေတွေလက်တွေကြည့်ရတာအမှန်တန်ပုံမှန်ပဲဘာကြောင့်များဒီလိုဖြစ်ပါလဲတို့အမတ်တွေကဘယင်းကြီးကိုတဏှုတ်တင်ကြပြန်တယ်တနေ့သားရွယ်ရောက်လာခဲ့ပြီတနေ့သားကလေးတွေကဘာကြိုက်တတ်တုံးဆိုပုံပဲသေးစားကြိုက်တတ်တယ်သူတို့က မုတ်ကလေးတွေချိုချင်းလေးတွေအဲ့လိုဟာတွေမုတ်ပဲသေးစားတွေကြိုက်တတ်တယ်ဒါနဲ့ဒီကလေးကိုမုတ်ပဲသေးစားနဲ့စမ်းမယ်နော်ပထမနိုးမတိုက်ပဲနဲ့စမ်းတယ်နောက်တနေ့သားအရွယ်ရောက်တဲ့အခါကျတော့စဝဲတော့ွယ်မုံမျိုးစုံနဲ့သူ့စမ်းတယ်ကျန်တဲ့ကလေးတွေရောအကုန်လုံးမုံမျိုးစုံထားပြီးတော့ မုံတွေကိုစားဖို့ကလေးတွေကြားထဲမှာချပေးတယ်ကျန်တဲ့ကလေးတွေကတော့လူရက်ပြီးတော့စားကြတယ်မုံတွေသူကတော့လှုပ်ကိုမလှုပ်ဘူးဟောကျန်တဲ့ကလေးတွေကလူကြရံဖြစ်ကြစားကြနဲ့အဲ့ဒီအချိန်မှာကျန်တဲ့ကလေးတွေစားနေတဲ့အချိန်ဒီမင်းသားလေးကတော့သူ့ကိုယ်သူကိုပြောတယ်မင်းငရဲကြောက်လို့ရှိရင်မုံမစားနဲ့ငရဲကြရင်ဒီတဲ့ခံရမှာမယ် မုံတော့စားခြင်းနဲ့စိတ်တော့ပေါက်တယ်ဒါပေမဲ့မင်းမုံမစားနဲ့မုံစားရင်မင်းငရဲကိုခံရမှာဆိုပြီးတော့အဲ့ဒီမုံကိုကြည်ကိုမချီဘူးဒီတိုင်းပဲမလှုပ်မရှက်ပဲနေလိုက်တယ်အဲ့ဒါနဲ့တနစ်သားအရွယ်ဟာအမျိုးစုံကလေးကြိုက်တဲ့မုံမျိုးစုံနဲ့ဘယ်လိုပဲဆန်းဆန်းသူဟာလမ်းမလာတော့ဒါနဲ့နှစ်နှစ်သားအရွယ်ရောက်တဲ့အခါကျတော့ အော်နည်းနည်းသားကလေးတွေကဗာကြိုက်တတ်တုံးလို့ဆွဲတဲ့ကနည်းနည်းသားအရွယ်ကြတော့တတိတဏ္ဏလေးတွေကြိုက်တယ်အတိလေးတွေကြိုက်တယ်ပေါ့အတိလေးတွေကြိုက်တော့အတိမျိုးစုံစတရောဘယ်ရီတို့ဘလူးဘယ်ရီတို့နော်စီးသီးတို့အပျော်သီးတို့ဆိုတာဒီကလေးတွေကြိုက်တတ်တဲ့အသီးနှံလေးတွေကိုချပြီးတော့ပေးတယ် အဲသူနာလေးပါချထားတယ်ကျန်တဲ့ကလေးတွေကတော့အလူရက်သူတဲ့ငါလူရက်ပြီးတော့စားကြတယ်အဲကျန်တဲ့ကလေးတွေလူရက်စားတာကိုသူကကြည့်တောင်မကြည့်ဘူးတဲ့မင်းသားလေးကကြည့်တောင်မကြည့်ဘူးသူကသူဆုံးမတယ်မင်းတစ်သီးသွားမကြိုက်လေနဲ့ရဲရဒီတဲ့ဆိုးတယ်ဆိုပြီးတော့သူကသူအောင်ရင်သိခံတယ် အဲ့ဒါလို့နဲ့ပဲတသီးနဲ့စားတော့လည်းပဲမရဘူးတစ်နှစ်ကုန်သွားတယ်တစ်နှစ်လုံးစားတာအဲ့ဒါတရက်မှထူးမလားအဲ့ဒါလို့နဲ့သူက၃နှစ်သားအရွယ်ရောက်လာတယ်၃နှစ်သားအရွယ်ရောက်လာတဲ့အခါကျတော့ကစားစရာအယုတ်ကလေးတွေကလေးတွေကအဲ့ဒီကျတော့ကစားစရာအယုတ်ကလေးတွေမက်တယ်ဆင်ယုတ်ကလေးတွေ မြင်းရုပ်ကလေးတွေခွေးရုပ်ကလေးတွေနွားရုပ်ကလေးတွေ ਨੇ ဆင်းရုပ်အဲ့ဒါမျိုးလေးတွေကိုသူတို့ကကစားစရာရုပ်လေးတွေကိုအမတန်မှမက်ကြတယ်အဲ့ဒီတော့ဆင်းရုပ်မြင်းရုပ်ကလေးတွေလှုပ်ပြီးတော့ကလေးတွေကိုအနာချပေးထားတယ်ကျန်တဲ့ကလေးတွေကတော့လူရက်ပြီးတော့ယူကြတယ်တယောက်နဲ့တယောက်ရံဖြစ်ကြတယ်လူချတယ်ထားပြီးတော့ဖះလောင်းမင်းသားတွေကတော့ကြည့်တော့မကြည့်ဘူးတဲ့ ရှိတော့မကြည့်တော့တလိပ်လုံးပဲအယုတ်မျိုးစုံနဲ့စမ်းတော့လည်းပဲသူဟာဒီတိုင်းပဲမတုံမလှုပ်ပဲဖြစ်နေတယ်အဲ့ဒါကိုအကြောင်းပြုပြီးတော့မတုံမလှုပ်တုံဒီဝေါနေတဲ့လူကိုတေမိလှုပ်နေတယ်လို့ပြောကြတာပေါ့နော်ပမာတွေကတေမိလှုပ်နေတယ်ဆိုတာဒီဇလန်းကိုပြောတာပဲသူကတော့ဘာမှလှုပ်ရှားမှုမပြဘူး အဲ့ဒါလိုနဲ့သုံးနှစ်သားအရွယ်လွန်သွားတယ်လေးနှစ်သားအရွယ်ရောက်သွားတယ်ကဲဒါဖြင့်လေးနှစ်သားအရွယ်တွေကဘာတွေကြိုက်တုံးဆိုအစာအသောက်တွေကြိုက်တယ်အစာအသောက်ကြိုက်တော့အစာအမျိုးစုံမုံပဲသေးစားမျိုးစုံချပြီးတော့ပေးတယ်စားခြင်းမွဲတွေမျိုးစုံလုပ်ပြီးတော့ချပေးတော့ဖေမင်းသားလေးကသူ့ကိုယ်သူဆုံးမတယ်မင်း မစားခြင်းနဲ့နော်ဒီလိုအစာမစားရလို့သိတဲ့ဘဝတွေလည်းပဲအများကြီးရှိတယ်ငရဲလောက်တော့ဘယ်မှကြောက်စရာမကောင်းဘူးဆိုပြီးတော့ငရဲနဲ့သူ့ကိုယ်သူချင်းချောက်ပြီးတော့တို့နေအဲ့တော့ဒီလိုတခြားကလေးတွေကလူရဲ့စားကြတော့လေသူကလုံးဝကို မလှုပ်ရှားတော့မိဖုရားကြီးကအပေလုံးတဲ့မိဖုရားကြီးကမနေနိုင်တော့သူ့လက်နဲ့အဲ့ဒီမုံလေးတွေခွန့်ပေးတယ်နော်ခွန့်ပေးမှပဲစားတယ်မစားဘူးသူကလှုပ်ရှားမှုလုံးဝမပြအဲ့ဒီလိုနဲ့လေးနှစ်ပြည့်သွားတော့၅နှစ်ထဲရောက်ပြန်တော့၅နှစ်သားအရွယ်က တော့စားစရာနဲ့ဖြာရောက်တာတော့တော်တော်စုံသွားပြီလေခုနအယုတ်တို့အသီးတို့အစားအစာတွေနဲ့ဖြာရောက်လို့မရအဲ့တော့ငါနှစ်သားကလေးတွေကဘာဖြစ်တုံးဆိုမီးကြောက်တယ်တဲ့သူတို့ငါနှစ်သားရွယ်ကမီးပုမှတိတ်ကြောက်တယ်မီးကြောက်တဲ့အခါကျတော့မီးနဲ့စမ်းမယ်ဆိုပြီးတော့နန်းနန်းရင်ပြင်အကျဲမှာတကားတွေအများကြီးတက်ထားတဲ့ အိမ်တဲ့အိမ်ကိုဆောက်တယ်ရှာကြီးတဲ့ယာကြီးအိမ်ကိုဆောက်ပြီးတော့အဲ့ဒီထမ်းရွက်တွေပါတွေနဲ့မိုးထားပြီးကလေးတွေရောဒီမင်းသားလေးရောအဲ့အိမ်ထဲမှာရှိနေတဲ့အချိန်မှာထမ်းရွက်တို့သိရွက်တို့အဲ့ဒီတက်ကယ်တို့ဆိုပြပြပြပြမီးလောင်တာမို့အဲသူတို့နေတဲ့အိမ်ကိုဘေးကနေပြီးတော့အဲ့ဒါမီးရှို့လိုက်တဲ့ကောင်အုံးနဲ့မီးတွေတောက်လာ ကြံတဲ့ကလေးတွေကတော့အကုန်ထပြေကုန်တာသူကတော့လှုပ်ကုန်မလှုပ်ဘူးမီးလောင်တာမလှုပ်ဘူးကြံတဲ့ကလေးတွေကအကုန်မီးမြင်တာနဲ့အကုန်ကြောက်ပြီးတော့ထွက်ပြေးသွားသူတို့နေတဲ့ရှားဤတဲကို မီးရှို့ပြီးတော့ချင်းချောက်တာအကုန်လုံးကြံတဲ့ကလေးတွေကကြောက်ကုန်ကြတယ်မင်းသားလေးကတော့ဒီပူကငရဲပူနဲ့စားလို့ရှိရင်ဘလောက်မှမပြောပါတော့ပါဘူး ဆိုပြီးတော့မလှုပ်ကိုမလှုပ်ပဲနဲ့ပြေးလည်းမပြေးဘူးဒီတိုင်းပဲခံနေတယ်အဲ့ကြတော့မှသူ့နာလေးမီးရောက်လာတဲ့အခါမှာမနေနိုင်တော့မိဘတွေကကလေးတွေပွေ့ချီပြီးတခြားခေါ်သွားသူ့အနေနဲ့ကတော့မီးလောင်လဲရွှေ့ပါမဟုတ်ဘူးပေါ့နော်ဒိဋ္ဌံထားအဲ့လိုနဲ့9နှစ်သားပြီးသွားရော6နှစ်သားရောက်လာပြန်တယ် 6နှစ်သားကြတော့ဘာကြောက်တတ်တုံးဆိုရင်ဆင်ကြီးတွေပါလေလာရင်ကြောက်တယ်ဆင်မြင်ကြောက်တယ်အဲ့ဒါနဲ့မုံယိုတဲ့ဆင်မုံယိုတဲ့ဆင်တွေကိုကြောက်လို့အမှန်တန်ယဉ်ကျေးတဲ့သင်ပြထားတဲ့ဆင်လိမ္မာတကောင်ကိုဆင်လိမ္မာတကောင်နဲ့ဒီမင်းသားလေးကိုစမ်းတတ်တယ်အခြားကလေးတွေနဲ့ ဒီမင်းသားလေးကိုနှိုင်းပြမှာထိုင်ခိုင်းတာပြီးတော့သူတို့ထိုင်နေတဲ့နေရာဆင်ကြီးတွေကောင်လွှတ်လိုက်တယ်ဆင်ကလည်းပဲတင်ထားတဲ့အတိုင်းဟန်လောက်တယ်ပေါ့လက်ရွက်စွန့်နှာမောင်းကြီးမြောက်အမီးကုတ်ပြီးတော့ချိုးကြတန်ကဲ့သို့ဆူရှတဲ့အတန်ကြီးနဲ့အော်ပြီးသူတို့စီကိုပြေးလာတင်ထားတဲ့အတိုင်းလှုပ်တာသူတို့ကိုနင်းတော့မယ်ထိုးတော့မယ်ဆိုတဲ့ပုံစံမျိုးနဲ့ ဆင်ကြီးကပြေးလာတယ်အဲ့လိုပြေးလာတဲ့အခါကျန်တဲ့ကလေးတွေကတော့ကုံကြောက်ပြီးတော့အောငိုပြီးထွက်ပြေးကုန်ကြတယ်နော်မင်းသားလေးကတော့အေးဆင်နေတာငရဲနဲ့ဆိုင်တော့တက်တာတယ်နင်းမစီဆိုပြီးတော့လှုပ်ကမလှုပ်သွားတော့ထားလည်းမပြေးဘူးတကယ်ဆုံးအနာမကျပုံစံနဲ့ပဲနေလိုက်တယ် ဆင်ကြီးကသူ့နားရောက်လာတယ်သင်ထားတဲ့အတိုင်းပဲမင်းသားလေးကိုပွေ့ပြီးတော့နာမောင်းနဲ့ပွေ့ချီလိုက်တယ်အဲ့လိုပွေ့ချီထားလဲသူကမလှုပ်ဘူးတဲ့မကြောက်ဘူးမပြေးဘူးအဲ့လိုဆင်နဲ့စမ်းသက်တော့လေသူဟာကြောက်စိတ်ဒီလှုပ်ရှားမှုကလုံးဝမပြဘူးလို့ဆိုတယ်အဲ့ဒါနဲ့6နှစ်သားပြည့်သွားတော့9နှစ်သားပဲရောက်တာ ခုနှစ်နှစ်သားကြတော့ဘာကြောက်တတ်တုံးဆိုတော့မွေကြောက်တယ်တဲ့အဲ့ချိန်အဲ့ဒီမှာမွေတွေနဲ့တခါစမ်းသပ်ပြန်တယ်နိုင်ရင်ပြမကလေးတွေအလုံးစုထားပြီးတော့မွေတွေကိုစိတ်တော့မရှိအောင်အစွဲတွေဘာတွေချိုးဆေးတွေဘာတွေနဲ့လှုပ်ထားပြီးတော့မွေတွေလွတ်လိုက်တာမွေတွေလွတ်လိုက်တော့ကြံတဲ့ကလေးတွေကတော့မွေမြင်တာနဲ့အကုန်ပြေးကုန်ကြတာ ဒီမင်းသားလေးကတော့လုံးဝမပြေဘူးသူနားမွေတွေရောက်လာလည်းမပြေဘူးမွေတွေကလည်းသူ့နားလာပြီးတော့သူ့ကိုရစ်ပတ်ပြီးတော့ဖပြင်းနေနဲ့အုပ်ထားတယ်မွေကသူ့ကိုလာရစ်တယ်ခေါင်းပေါ်မှာပပြင်းထောင်ပြတယ်အဲ့လိုလှုပ်လေလုံးဝမလှုပ်ဘူးတဲ့နော်မွေရလာပြီးတော့ပတ်လက်သူမလှုပ်ပဲနဲ့နေတယ်သူ့ကောင်းထဲမှာတော့စဉ်းစားနေတယ် အေးမွေကိုက်လို့သေးတာငရဲကြတာနဲ့ဆိုင်အများကြီးသက်သာပါသေးတယ်ဆိုသူ့ကိုသူငရဲနဲ့ပဲချင်းချောက်ပြီးတော့အဲ့လိုနေတာဒါခုနှစ်နှစ်သားအရွယ်ဟာသူစမ်းသက်ရာနေပြီးတော့ပြန်ရှစ်နှစ်သားအရွယ်ကြတော့ဘာကြိုက်တုံးဆိုရှစ်နှစ်သက်ကြတော့ပွဲကြိုက်တယ်ဆိုရာကရာနားထောင်ခြင်းအဆိုကအကတွေကြည့်ခြင်း သူတို့ကိုယ်တိုင်လည်း dance လုပ်တယ်လားမသိပါဘူးရှင်းနေတာအရွယ်ကြတော့ကတ်ကတ်ချင်တော့အဲ့ဒါနဲ့အဲ့ဒီမှာကလေးတွေအကုန်လုံးစုပြီးတော့အဆိုအကပွဲကျင်းပါတယ်ကျင်းပါတဲ့အခါကလေးတွေကပျော်လိုက်ကြတာပျော်လိုက်ကြတာသူကတော့အဲ့ဒီမှာငုတ်တုတ်ပဲထိုင်နေတယ်လုံးဝမလှုပ်ရှားဘူး ဆိုတာကတာကိုကြည့်ပြီးတော့ဝမ်းသာတာလည်းမပြဘူးဘလို့မှသူစိတ်ခံစားချက်မရှိတဲ့ပုံစံမျိုးနဲ့ငြိမ်နေတယ်ကြည့်လည်းမကြည့်ဘူးအဲ့ဒါလို့တစ်နှစ်ကြာအောင်စူးစမ်းတော့လဲထူးမခြားနာဖြစ်ခဲ့တယ်ဒါနဲ့ရှင်းနှစ်ကနေကိုနှစ်သားရောက်သွားတယ်ကိုနှစ်သားရောက်တဲ့အခါကျတော့ဓာတ်တွေဘာတွေကိုကြောက်တယ်တဲ့ကိုနှစ်သားရွယ်ဒါကြောင့်မို့ ကလေးတွေကိုနိုင်ပြင်မှာမှထားပြီးတော့လူတယောက်ကတန်လျက်ဓာတ်နဲ့ခုတ်တဲ့ဟန်မျိုးတွေလုပ်ပြီးတော့ဓာတိုင်းကစားပြတယ်ပေါ့ကလေးတွေနဲ့လာပြီးဓာတိုင်းကစားပြတယ်ဓာတိုင်းကစားပြပြီးတော့သူကြားလောက်ငါတို့ဘုရင်ကြီးမှာကြက်သေးမရှိတဲ့သားတယောက်ရှိတယ်သူ့ရဲ့ခေါင်းကိုဟောဒီဓာနဲ့ဖြတ်မယ်လို့ပြောပြီးတော့ သူ့ကိုဒါနဲ့ဖြတ်မဲ့ရွယ်ပြီးတော့လှုပ်လေလုံးဝမလှုပ်ဘူးထူးမခြားတာပဲသူကလုံးဝမပြတ်တာခေါင်းဖြတ်မယ်လို့ဆိုပြီးတော့ခေါင်းကိုကင်လဲပဲသူကလုံးဝမလှုပ်ဘူးတဲ့အဲ့ဒါလို့စမ်းတတ်တာလဲတနည်းပြည့်သွားတော့ထူးမခြားတာပဲဖြစ်သွားတယ်အဲ့ဒီကိုနှစ်ရွယ်လွန်မြောက်လို့ ဆယ်နှစ်သားအရွယ်ရောက်ပြန်တဲ့အခါကျတော့ဘာနဲ့စူးစမ်းနေအောင်ဆိုတကယ်နာမကြတာ ဟုတ်သလားလို့ဆိုပြီးအဲ့ရခင်းဘေးကနေကာထားကာထားပြီးပေါက်နေဖောက်ဖောက်ပြီးတော့အဲ့ဒီအဲ့ရအောက်မှာခယူသင်းမှုတ်တဲ့လူတွေကိုထည့်ထားတာရှုပ်တရဲ့ပေါ့အတန်နဲ့ကြောက်သွားမလားလို့လှုပ်ကြည့်လှုပ်မလားလို့အတန်နဲ့ ပုံတိတ်တိတ်ပုံခယူတင်မှုတ်တဲ့လူတွေကိုဖွက်ထားပြီးတော့ရုပ်တရက်ထပြီးတပြိုင်နဲ့မှုတ်လိုက်ကြခယူတင်တွေထားမှုတ်လိုက်တယ်ဘယ်လိုပဲမှုတ်မှုတ်ဘေးကနေချောင်းကြည့်ကြတယ်ခယူတင်နေမှုတ်တော့ကြောက်ပြီးတော့မြပြုရုပြတာမြဖြစ်လာမလားဆိုသူမချနာပဲသူကကြောက်တဲ့အမှုရလည်းမပြောင်းလှုပ်ရှားတဲ့အမှုရလည်းမပြောင်း တကယ်ဆွမ်းအားနာမကြပဲအဲ့ဒီပုံစံမပြတ်ဖက်နေတယ်အဲ့ဒီလိုနဲ့ကြောက်တာလန့်တာလှုပ်တာရှားတာတခုမှမတွေ့ရတော့စနေသားမှာဒါနဲ့စမ်းတာလည်းပဲမအောင်မြင်ကြဘူးဘလို့မှထူးခြားမလာဘူး7နှစ်အရွယ်ရောက်တဲ့အခါမှာကျတော့အသေးသေးမှထိတ်ထိတ်သွားတဲ့အတန်ကြီးတွေနဲ့စီတန်ကြီးနဲ့ ပမတန်ကြီးတွေနဲ့တီးတာပေါ့နော်ခုခေတ်ကဤတွေပို့ဆိုးသေးတယ်ဒိန်းဒိန်းနဲ့နေအောင်အဲ့ဒါမျိုးတွေနဲ့ကြောက်လန့်သွားမလားလို့တီးပြီးတော့စမ်းသပ်ပြန်တော့လည်းပဲ17နှစ်သားမှလည်းပဲဘလို့မှတနေ့လုံးစမ်းတာဘလို့မှမအောင်မြင်ခဲ့ဘူးတဲ့အဲ့ဒါနဲ့17နှစ်အရွယ်ရောက်လာတဲ့အခါကျတော့အလင်းရောင်နဲ့စမ်းတယ်အဲ့ကလေးတွေဟာဒီအမောင်ထဲမှာထားကြည့်မယ် ရုတ်တရက်ပြီးထွန်းမယ်သူ့ကိုအမောင်ထဲထားချကြည့်လိုက်တယ်တယောက်တည်းအမောင်ထဲထားပြီးဘေးကသားချောင်းကြည့်တယ်အမောင်ထဲထားချထားလိုက်တယ်ရုတ်တရက်ပြက်ခနဲ့ဆိုမီးတွေထွန်းလိုက်တယ်အော်မောင်ထဲအနေတော့ကလက်ခြေကဘယ်လိုနေတယ်အခုလင်းထိုးလိုက်တဲ့ကဒီလက်ခြေတွေပြောင်းသလားဆိုတာကြည့်တာနော်မောင်နှုံးကချထားတဲ့အတိုင်းပဲမိလင်းတဲ့အချိန်မှာလည်းပဲလက်တီခြေတွေကဒီတိုင်းပဲနေတယ် လုံးဝပြောင်းလဲမရှိဘူးတဲ့အဲ့တော့အမောင်ကြီးချပြီးတပြိုင်နဲ့အလင်းရောင်လုပ်ပြီးတော့ပြောင်းတော့လဲပဲသူဟာလှုပ်ရှားထားတဲ့အခြေအနေတစ်ခုမှရှာမတွေ့ရဘူးတဲ့အဲ့ဒီစံသတ်နေနဲ့လည်းမအောင်မြင်ဘူးမအောင်မြင်တော့73နှစ်သားရောက်လာ73နှစ်သားရောက်လာတဲ့အခါကျတော့ဘာလုပ်လဲဆို 73နှစ်သားကြတော့တင်းလဲဆိုတာ ਨੇ အချိုးရည်တွေတကာရောလို့ဟာမျိုးတွေပေါ့ဖာဏိတန်တင်းလဲဆိုတာအဲ့ဒီတင်းလဲနဲ့သူ့ကိုစမ်းတယ်သူ့တကူလုံးကိုတင်းလဲတွေတုတ်တုတ်ပြီးတဲ့အခါကျတော့ရှင်နေပြားတဲ့နေရာမှာတိတ်ထားတယ်မင်းသားလေးကိုတင်းလဲတွေတုတ်ပြီးတော့ရင်းနေရင်းအောင်အောင်လှုပ်တာပေါ့နော် ရှင်အောင်လို့တော့ဟာရင်တွေကအကုန်ဝိုင်းအောင်ပြီးတော့တင်းလေးပေါ်မှာလာပြီးတော့နာကြတော့သူသူ့လည်းကြိုက်ခံရတာပေါ့အဲ့လိုနေလဲသူကလှုပ်ဘူးတဲ့ဩရင်ကောင်းတွေတမဲမဲနဲ့တရေရေဒီလိုလှုပ်နေတော့လည်းပဲလုံးဝလှုပ်ရှားခြင်းမရှိဘူးအဲ့ဒါတစ်နှစ်လုံးစုံစံတတ်တာထူးခြားမှုမတွေ့ရပြန်ဘူး ဒါနဲ့14နှစ်အရွယ်ရောက်လာတယ်14နှစ်အရွယ်ရောက်လာတဲ့အခါကျတော့လူငယ်ဆိုတာ14နှစ်ဆိုတော့လူပြိုပေါက်လေးအရွယ်ရောက်လာပြီအဲ့ဒီလိုအဲ့ဒီအရွယ်မျိုးဆိုတာအတန့်ကြိုက်လာတယ်နော်လူပြိုလှုပ်ချင်တဲ့အရွယ်လေးရောက်လာတယ်တန်တန်ပြန့်ပြန့်နေချင်းလာတယ်သူကအဲ့လိုတန်တန်ပြန့်ပြန့်နေချင်းပြီးဆိုမှ သူ့ကိုရေချိုးမပေးဘူးနော်ဘာမှဖိလိမ့်ပြင်ဆင်ပေးတာမဟုတ်ဘူးချင်းကြီးချင်းကစပြီးတော့သူ့ကိုတဲ့ပေးတာမဟုတ်တော့ထားထားတဲ့နေရာမှာပဲသူကချင်းကြီးစွန့်တယ်ချင်းငယ်စွန့်တယ်အဲ့ဒါလိုညစ်ပတ်ပေးရင်းနေအောင်ထားပြတယ်ဘယ်သူမှဒါတွေကိုသုတ်တင်မပေးဘူးသူသူ့ကိုယ်ကထွက်တဲ့ချင်းကြီးချင်းငယ်တွေနဲ့တော့ညစ်ပတ်ပေးပြီးနေတယ် အဲ့မှာရင်တုံးနဲ့ဖြစ်နေတယ်သို့တော့လုံးမပေးဘူးဆိုတဲ့အခါမှာသူကဒီတိုင်းပဲနေတယ်ဆွမ်းအနာပြပုံစံနဲ့ပဲတိခံပြီးတော့အဲ့လိုနေလိုက်တာဒါတခဏလည်းမဟုတ်ဘူးတစ်နှစ်လုံးအဲ့ဒီလိုဖြစ်နေတယ်ပြပြစမ်းတတ်တယ်ပေါ့နော်အဲ့ဒါသူ့ရဲ့လှုပ်ရှားမှုမရှိပြီဆိုတော့မှရှေမိုးချိုးတုတ်တဲ့ပေးကြတယ်အဲ့လိုညစ်ပေတဲ့နေရာတွေမှာထားခိုင်းပြီးတော့ ဒီလိုနေတာပေါ့နော်အဲ့လိုနေလဲသူကလှုပ်ရှားမှုပြောင်းလဲမှုဘာမှမရှိဘူးတဲ့ဒါနဲ့15နှစ်အရွယ်ရောက်လာတယ်15နှစ်အရွယ်ရောက်လာတော့သူ့မိကြီးကဲနဲ့အမှန်မှ ပူပြင်းတဲ့မိကြီးကဲတွေနဲ့စံတတ်တယ်သူအိတ်တဲ့ညောင်ဆောင်အောင်မှာ မီအိုကင်းတွေထည့်ပြီးတော့ထားတယ်အဲ့ဒီမီအိုကင်းကဒီမိခဲတွေနဲ့ရဲရဲဆိုတော့အမှန်တမ်းပူတာပေါ့အမှန်တမ်းပူတာအဲ့ဒီပူကြောင့်ဒီမိလောင်မှုတွေဘာတွေထွက်ကုန်တယ်မိလောင်မှုတွေဘာတွေထလာတယ်အဲ့လိုမီးပူနဲ့ကပ်ပြီးတော့ ဒီလိုနှိမ့်ဆက်ညှဉ်းပန်းသလိုစမ်းတတ်တဲ့အခါမှာအော်ငရဲမိဘူးဟာတိတဲ့ပို့ပူတယ်ဒါကဘလောက်မှမပြောပါတော့ဘူးသူကိုယ်သူတတိပေးပြီးတော့မင်းမလှုပ်နဲ့သိခံနေသိခံနေဆိုပြီးတော့ငရဲမိဘူးနဲ့စာလို့ရှင်ဒါကမပြောပါတော့ဘူးလို့ဆိုပြီးသူကိုယ်သူပဲအန်ကျိတ်ဆုံးမပြီးတော့မလှုပ်ရှားပဲနေလိုက်တာ သူဒိဋ္ဌံတာတဲ့အတိုင်း တစ်နှစ်ပြည့်သွားပြန်တယ်အဲ့ဒါနဲ့16နှစ်သားအရွယ်ရောက်လာတယ်16နှစ်သားအရွယ်ရောက်တဲ့ဆိုလူပြိုပေါက်ဖြစ်သွားပြီပေါ့နော်အရွယ်ရောက်သွားပြီအဲ့ဒီလို16နှစ်အရွယ်မျိုးဆိုတာစိတ်လှုပ်ရှားတဲ့အရွယ်မျိုးဖြစ်လာပြီပေါ့စိတ်လှုပ်ရှားတဲ့အရွယ်မျိုးဖြစ်တယ်တဘာဝကစိတ်လှုပ်ရှားတော့ အဲ့တော့သူများစိတ်ဝင်စားမလားလို့နန်းတော်သူတွေကအမတန်မှလှပတဲ့နန်းတွင်းကကလေးမလေးတွေကတ်ရှိတဲ့မလေးတွေကိုခေါ်ပြီးတော့အဲသူ့ကိုပွေခိုင်းတယ်ဖက်ခိုင်းတယ်နန္ဒရည်တွေနဲ့ရေချိုးပေးတယ်အဲ့လိုတွေအိယာဘောတင်ပေးတယ်အမျိုးစုံဝိုင်းအောင်ပြီးတော့ သူပြုစုကြတယ်သူပျော်အောင်လို့ဆိုပြီးတော့အမျိုးစုံပြုစုပေးကြတယ်ဘယ်လိုပဲပြုစုပြုစုအဲ့ဒီအမျိုးသမီးငယ်လေးတွေကိုသူကလုံးဝကိုကြည့်ကိုမကြည့်ဘူးမကြည့်ုံနဲ့မဟုတ်ဘူးဒီအမျိုးသမီးတွေငါရဲ့ခန္ဓာကိုယ်ရဲ့အတွေ့ကိုမရပါစေနဲ့လို့အထိဋ္ဌံပြီးတော့နေလိုက်သေးတယ်အတိဋ္ဌံပြီးတော့သူ့ရဲ့အသက်ရှူတာကိုအောင့်ထားလိုက်သေးတယ်အဲ့ဒီကျတော့သူခန္ဓာကိုယ်ကတောင့်တင်းလာတယ် အသက်အောက်ထားတဲ့အခါကျတော့ခန္ဓာကိုယ်ကချောချောမောမောမဟုတ်ဘဲနဲ့တောင့်တင်းလာတယ်အဲ့လိုတောင့်တင်းလာအောင်လုပ်ပြီးတော့သူဟာတမန်လူသားတယောက်ရဲ့အသားရည်မျိုးမဟုတ်ဘဲနဲ့တောင့်တောင့်ကြီးဖြစ်လာအောင်အသက်မရှိဘဲနဲ့နေလိုက်တာအဲ့လိုလုပ်တဲ့အခါကျတော့ဒါလူမဟုတ်ဘူးဘလူဖြစ်လိမ့်မယ်ဆိုပြီးတော့သူ့လာပြီးဖြေပြောတဲ့မိန်းကလေးတွေအကြောက်လန့်ကုန်ကြတယ် မလှူရှားတာကြည့်ပြီးတော့ကြောက်လန့်ကုန်များအဲ့ဒီမှာလည်းပဲဘာမှထူးခြားတာကိုမတွေ့ရဘူးထူးခြားတာမတွေ့ရဘူးအဲ့ဒါလို့ကြီးမားတဲ့အခက်အခဲတွေနဲ့အမျိုးစုံ16နှစ်ကြာတနေ့လည်းမဟုတ်တလလည်းမဟုတ်တစ်ချိန်လည်းမဟုတ်အချိန်ချင်းအမျိုးစုံစံတတ်တော်လည်းပဲသူ့ရဲ့အထိဋ္ဌံချက်ကြောင့်16နှစ်လုံးလုံး 16ကြိမ်အမျိုးစုံစုံစမ်းသပ်မှုတွေဟာလုံးဝတစ်ခုမှမအောင်မြင်မဲနဲ့စမ်းသပ်သူတွေသာရှုံးပြီးတော့သူ့ရဲ့အတိတ်ကလုံးလုံးအောင်မြင်ပြီးတော့သွားတယ်ဒါဖရာလောင်းနေဟာအဋိဌာမိဆိုရင်မဖြစ်ဖြစ်အောင်လုံးနေလုံးထားရှိတာသူတို့ရဲ့အဋိဌာဏပါရမီပဲဖြစ်တယ်ပေါ့နော်ဒီလိုလုပ်ဖို့ဆိုတာလေအမှန်တမ်းခဲရင်ပါတယ်စိတ်သက်ဘလောက် ကြန့်ခိုင်နေဆိုတာစဉ်းစားကြည့်ပေါ့နော်တေဗီမင်းရဲ့ဘဝမှာသူအတိတ်ဘဝတွေကိုသိပြီးတော့အခုလို့သူစိတ်သူပြန်ပြီးတော့ဆောက်တည်ပြီးဒီနန်းတော်ကထွက်ဖို့နီလန်းကိုရှာကြံတဲ့အနေနဲ့အခုလို့ဆွန့်အားနာမကြအောင်ဆောင်းတာဟာဘလောက်ပဲစမ်းသပ်ခံရခံရစမ်းသပ်မှုတွေအားလုံးကိုသူကကြော်ဖြတ်နိုင်ခဲ့တယ် သူ့ရဲ့အဋ္ဌာအောင်မြင်ပြီးတော့16နှစ်အရွယ်ကိုရောက်လာခဲ့တယ်တရားချစ်ခင်သူတို့ရှင်ပြိဿပေါင်းတို့ဘယင်မလုံးချင်လို့ဘဝမှာအခက်အခဲမျိုးစုံတွေကိုရှင်ဆိုင်ပြီးပြီးပြီးအဋ္ဌာနဲ့အတိုင်းအောင်မြင်အောင်ပြုလုပ်ခဲ့တဲ့တေမိယကုမာရဟာသူ့ရဲ့ဘဝဟာ 16နှစ်လုံးလုံးအဋိဋ္ဌမပြည့်ထိမ့်သိမ့်ဆော့ဆော့နိုင်ခဲ့လို့သူ့ရဲ့အောင်မြင်မှုတွေဟာဘယ်လိုဖြစ်လာမလဲဆိုတာနောက်ရက်ဒီမှာဆက်ပြီးတော့နားထောင်ကြည့်ကြရမှာဖြစ်တယ်။တရားချက်ကင်သူတော်ရှင်ပြိဿပေါင်းတို့မိမိဖြစ်ချင်တဲ့အရာတစ်ခုကိုစိတ်ဓာတ်ကြံ့ခိုင်တဲ့ဘုရားလောင်းတွေဟာအဋိဋ္ဌံပြီးတော့မဖြစ်ဖြစ်အောင်လုံးလေးလှုပ်ထားရှိတယ်ဆိုတာ ဒီပုံကိုယ်တွေရဲ့ထူးခြားချက်တွေပဲဖြစ်တယ်ပေါ့အမတမဆွဲစိတ်ကြီးမားပြီးတော့ထူးခြားတဲ့စိတ်ဓာတ်ရှိတဲ့ပုံကိုယ်တွေသာလဲဖျားဖြစ်နိုင်တယ်တာမန်ပုံကိုယ်တွေစိတ်ဓာတ်ပြောညံ့တဲ့ပုံကိုယ်တွေကဖျားဖြစ်ကိုရောက်နိုင်တာမဟုတ်ဘူးဆိုတာသိရှိပြီးတော့မိမိတို့စိတ်ဓာတ်တွေလည်းကောင်းတဲ့ဘက်မှာအဋ္ဌိဋ္ဌံပြုပြီးတော့စိတ်ဓာတ်တွေကြံ့ခိုင်မှုအတွက် ကြိုးစားအထောက်ကြရမှာဖြစ်တယ်လို့ကိုစီကိုစီမှတ်သားပြီးကြိုးစားအထောက်နိုင်ကြပါစေကုန်သတည်းသာဓုသာဓုသာဓု